အခန်းကြီး6အငယ်1မှ9တပန်သာရဖျားသည်မောရှိအားမိန်တော်မူသည်ကားတစုံတယောက်သောသူသည် သူတစ်ပါးအနှံသောဥစ္စာအတွက်ပေါင်ထားသောဥစ္စာအတွက်မိမိနှင့်ဆက်ဆိုင်သော သူအားမှုသာစကားကို ပြောတော်၎င်းသူဥစ္စာကို အနိုင်ထက်ယူတော်၎င်းမိမိနှင့်ဆက်ဆိုင်သောသူကိုလှည့်စားတော်၎င်းပျောက်သောဥစ္စာကို တွေ့သောအခါမှုသာစကားကိုပြော၍မဟုတ်မမှန်ဘဲကျိန်ဆိုတော်၎င်း ထိုသို့သောဒုစရိုက်တစ်စုံတစ်ခုကိုပြု၍ထာဝရဘုရားကို ပြစ်မှားမိလျှင်၊ထိုသူသည်ပြစ်မှား၍အပြစ်ရောက်သောကြောင့်၊အနိုင်အထက်ယူသောဥစ္စာ၊လှည့်စား၍ရသောဥစ္စာ၊သူတပါးအပ်နှံသောဥစ္စာ၊ပျောက်၍တွေ့သောဥစ္စာ၊မဟုတ်မမှန်ဘဲကျိန်ဆို၍ရသောဥစ္စာအဘိုးနှင့်တကွငါးစုတစုကိုထပ်၍ဒုစရိုက်ဖြေသောယဇ်ပူဇော်သော နေ့၌ဥစ္စာရှင်အားပြန်ပေးရမည်။ ဒုစရိုက်ဖြေရာယစ်ကိုပြုခြင်းငှာချင့်တွက်သောအယောငွေနှင့်တကွဒုစရိုက်ဖြေရာယစ်တီးဟုသော အပြစ်မပါသောတိုးတီးကိုဒါဝရဖျားထံတော်ယေပရောဟိတ်ရှေ့သို့ဆောင်ခဲ့ရမည်ယေပရောဟိတ်သည် ထိုသူအဖို့ဒါဝရဖျားရှေ့တော်၌အပြစ်ဖြေခြင်းကိုပြုလျင် သူပြစ်မှားသမျှသောအပြစ်လွတ်လိမ့်မည်ဟုမိန့်တော်မူ၏အငယ်၈မှ၃ တဖန်မောရှေအားထာဝရဘုရားကသင်သည်အာယုန်နှင့်သူ၏သားတို့အားဆင့်ဆိုရသောမိရှုရာရစ်ပူဇော်ခြင်းတရားဟုမူကားရစ်ကောင်ကို ရစ်ပလင်ထင်းမိပေါ်မှာတညလုံးနာနဲ့တိုင်အောင်ရှိစေ၍ရစ်ပလင်မိသည်အစဉ်လောင်ရမည်ရစ်ပရောဟိတ်သည်ပိတ်အင်းကြီးပိတ်ပေါင်းမီကိုဝတ်လျက်ရစ်ပလင်ပေါ်မှာကျွမ်းလွန်သောမိရှုရာရစ်ပြာကို ကျုံး ပလင်နားမှထားရမည်။တဖန်အဝတ်ကိုလဲ၍ထိုပြာကိုတပ်ပြင်၌ရှင်းလင်းသောအရက်သို့ယူသွားရမည်။ရစ်ပလင်မိသည်မသေးဘဲအစင်လောင်ရမည်။ရစ်ပရောဟိတ်သည်နာနဲ့တိုင်းထင်းမိထက်၍ထင်းပေါ်မှမိရှုရရစ်ကို ခင်းရမည်။ထိုပလင်ပေါ်မှလည်းမိတ္တဟာယရစ်စီဥကိုမိရှုရမည်။ရစ်ပလင်မိသည်အလင်းမသေးဘဲအစင်မပြတ်လောင်ရမည် အငယ်၁၄မှ၁၈ဘောဇင်ပူဇော်တကာတရားဟုမူကားအာယုန်ဤသားတို့သည် ထိုပူဇော်တကာကိုသာရဖျားထံတော်ရစ်ပလင်ရှိမှပူဇော်သောအခါဘောဇင်ပူဇော်တကာမုံညက်တလက်ဆွန်းစီအချို့ လောဘန်ရှိသည်မြဒီဟုသော ပူဇော်တကာအတွက်တာကိုယူ၍သာရဖျားအားမွေးကြိုင်စရာဘို့ရစ်ပလင်ပေါ်မှမီးရှို့ရမည်ကျွင်းသောအရာတို့ကို အာယုန်နှင့် သူ၏သားတို့သည်ပရိသတ်စည်းဝေးရာတဲတော်ဝင်းအတွင်းတွင်၊သန့်ရှင်းရာဌာန၌တဆေးမပါဘဲစားရမည်။ထိုမုန့်ညက်ကိုတဆေးထည့်၍မုန့်မလုပ်ရ။မီးဖြင့်ငါ့အားပြုသောပူဇော်သက္ကာထဲကထိုမုန့်ညက်ကိုသူတို့အဘို့ဖြစ်စေခြင်းငှါငါပေးပြီ။အပြစ်ဖြေရာယဇ်၊ဒုစရိုက်ဖြေရာယဇ်ကဲ့သို့အလွန်သန့်ရှင်းပေ၏ ။အာရုန်၏သားယောက်ျားအပေါင်းတို့သည် စားရကြမည်။မီးဖြင့်ထာဝရဘုရားအားပြုသော ပူဇော်သက္ကာကိုကိုင်သောသူ အပေါင်းတို့သည်သန့်ရှင်းရကြမည်ဟုသင်တို့အမျိုးအစဉ်အဆက်စောင့်ရသောပညတ်တော်ဖြစ်သတည်းဟုမိန့်တော်မူ၏။တဖန်ထာဝရဘုရားသည်မောရှေအားမိန့်တော်မူသည်ကား ။အာရုန်နှင့်သူ၏သားတို့သည်ဘိသိက်ခံသောနေ့မှစ၍ထာဝရဘောဇဉ်ပူဇော်သက္ကာဖြစ်စေခြင်းငှါ၊မုန့်ညက်တဩမဲကိုနံနက်တဝက်၊ညတဝက်ထာဝရဘုရားအားပူဇော်ရမည်။ထိုမုန့်ညက်ကိုစီထည့်၍သံပြားပူနှင့်မုန့်လုပ်ပြီးမှဆောင်ခဲ့၍ချိုးဖဲ့သဖြင့်၊ဘောဇဉ်ပူဇော်သက္ကာအကျိုးအပဲ့တို့ကိုထာဝရဘုရားအားမွှေးကြိုင်စရာဘို့ပူဇော်ရမည် အာရုန်အရာ၌ဘိသိက်ခံသောသားသည်လည်းထိုပူဇော်သက္ကာကိုပြုရမည်။ထာဝရဘုရားအဘို့ထာဝရပညတ်တော်ဖြစ်သတည်း။ယဇ်ပုရောဟိတ်အတွက်ပြုသောဘောဇဉ်ပူဇော်သက္ကာရှိသမျှကိုအကုန်အစင်မီးရှို့ရမည်။အလျှင်းမစားရဟုမိန့်တော်မူ၏။တဖန်မောရှေအားထာဝရဘုရားမိန့်တော်မူသည်မှာ၊ သင်သည်အာရုန်နှင့်သူ၏သားတို့အားဆင့်ဆိုရသောအပြစ်ဖြေရာယဇ်ပူဇော်ခြင်းတရားဟူမူကား၊မီးရှို့ရာယဇ်ကောင်သတ်ရာအရပ်၌ထာဝရဘုရားရှေ့တော်မှာအပြစ်ဖြေရာယဇ်ကိုသတ်ရမည်။အလွန်သန့်ရှင်းပေ၏။အပြစ်ဖြေဘို့ပူဇော်သောယဇ်ပုရောဟိတ်သည်ပရိသတ်စည်းဝေးရာတဲတော်ဝင်းအတွင်းတွင်၊သန့်ရှင်းရာဌာန၌စားရမည်။ထိုအသားကိုထိသမျှသည်သန့်ရှင်း၏ ။အသွေးဖြန်းသမျှသောအဝတ်တို့ကိုသန့်ရှင်းရာဌာန၌လျှော်ရမည်။ထိုအသားပြုတ်သောမြေအိုးကိုခွဲရမည်။ကြေးဝါအိုးဖြစ်လျှင်ပွတ်၍ရေနှင့်ဆေးရမည်။ယဇ်ပုရောဟိတ်ယောက်ျားအပေါင်းတို့သည် စားရကြမည်။အလွန်သန့်ရှင်းပေ၏။အပြစ်ဖြေရာယဇ်အသွေးကိုသန့်ရှင်းရာဌာန၌အပြစ်ဖြေခြင်းငှါ၊ပရိသတ်စည်းဝေးရာတဲတော်အတွင်းသို့ဆောင်ခဲ့လျှင်၊ထိုယဇ်အသားကိုမစားရ မီးရှို့ရမည်